ကောင်းမှုကိုဤကောင်းမှုကိုအာရုခေါ်စေအာရုခေါ်စေပေငှဝေသည်ပေငှဝေသည်မသွေမုတ်ချရစေတည်းမသွေမုတ်ချရစေတည်းငါနှင့်ဒူစွာငါနှင့်ဒူစွာယတတဝါရောယတတဝါရောချမ်းသာဒုက္ခချမ်းသာဒုက္ခ လိုတိုင်းရ၍လိုတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေငြိမ်းအေးရွှင်လန်းကြပါစေတည်းငြိမ်းအေးရွှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဒီကိုကောင်သည်ကိုကောင်သည်မရှောင်ညာနေမရှောင်ညာနေ သေခြင်းစေသောသေခြင်းစေသောသေလေဓမ္မတာသေလေဓမ္မတာအာမနာအာမနာမြန်စွာတရားရှာမပါတကားမြန်စွာတရားရှာမပါတကားမြန်စွာတရားရှုမပါတကားမြန်စွာတရားရှုမပါတကားသာဓုသာဓုသာဓု ပြီးကြတဲ့ဘက်ကအာလုံးအဆင့်၄ဆင့်အာနာပါနကမ္မထံတရားတော်ကြီးအစဉ်၄ဆင့်ရှုပွားဖို့ရှုပွားနီးတပတ်ချင်းရှုကြတာပြီးသွားပြီရသော်ဖျားသာသနာတော်ကြီးနဲ့တွေ့လို့ရသော်ဖျားဟောကြားတော်မူခဲ့တဲ့အတိုင်းလိုက်လံပြီးတော့ကျင့်ခဲ့တာဒါအာနာပါနအဲ့ဒီ၄ဆင့်ခုပြခဲ့တာဒီ သမထနီးတဲ့နော်သမထအနေနဲ့ရှုတာသမထဝိပဿနာဘလို့กว่าသလဲဆိုသမထဆိုတာစိတ်ကိုတည်ငြိမ်အောင်လုပ်တာအာယုံတစ်ခုတည်းကိုစိတ်ကိုတည်ငြိမ်အောင်ထားတာဒီသမထဝိပဿနာကြတော့အဲ့လိုမဟုတ်ဘူးဝိဝိဒေနပတ္တတိတိဝိပဿနာတဲ့ အထူးထူးအပြားပြားကိုရှုတာရုပ်တရားတွေလို့ရှုတယ်နာမ်တရားတွေပေါ်မှာရှုတယ်အကြောင်းကျိုးတွေရှုတယ်ဝေဒနာပေါ်မှာရှုတယ်အဲ့လိုအမျိုးမျိုးသူ့ရဲ့အပေါ်မှာအမျိုးမျိုးအပေါ်မှာဘာအနေနဲ့ရှုလဲဆိုတော့အနိစ္စလက္ခဏာအနေနဲ့ရှုတယ်ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဒီဟာတွေရဲ့အပေါ်မှာမမြဲတဲ့သဘောရှုတယ်ဆင်းရဲတဲ့သဘောရှုတယ်အစိုးမရတဲ့အနတ္တသဘောရှုတယ် နီးအမျိုးမျိုးနဲ့ရှုတာဝိပဿနာအရှုခံရုပ်တရားနာတရားအရှုခံရုပ်နဲ့နာအရှုခံနော်အဲ့ဒီအရှုခံရုပ်နဲ့နာရဲ့အပေါ်မှာတတိတမာရိဉာဏ်ပညာတွေနဲ့နော်တင်ပြီးတော့ရှုတာရှုတဲ့အခါကျတော့ဘာမြင်အောင်ရှုရလဲဆိုတော့အနိစ္စလက္ခဏာမြင်အောင်ရှုရတယ် ဒုက္ခလက္ခဏာမြင်အောင်ရှုရတာအနတ္တလက္ခဏာမြင်အောင်ရှုရအဲ့ဒီအနိစ္စဒုက္ခအနတ္တလို့ရှုရင်းနဲ့အဲ့ဒီမှာတတိလည်းပါတယ်တမာတိလည်းပါတယ်ပညာလည်းပါတယ်အဲ့လိုပါသွားတာဝိရိယတတိတမာတိပညာဆိုတဲ့အဲ့ဒီဘုံ၅ပါးတွေလက်ကင်ထားပြီးရှုသွားလို့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာမြင်တာအဲ့တော့ပြီးကြတဲ့ လေးဘက်မှာဦးဇင်းတို့တတိမြဲအောင် လုပ်တယ်ဒါမှတ်မိအောင်လို့ပြန်ပြောတာပါတတိမြဲရာ ပထမနှာသီးဝါဝင်လေထွက်လေကိုတက်ကနေ30အထိရေတွက်တာ30အထိရေတွက်ပြီးတော့ဒကာဒကမတို့ကိုယ့်အိမ်ကိုနေရင်းနဲ့ကိုယ့်အနေကိုပဲငါဒီတမာရီတစ်ခုကိုပဲငါရအောင်လုပ်မယ်ဆိုအဲ့တစ်ခုတည်းနဲ့ပွားသွားလို့လည်းရတယ်တနေ့တနေ့တနေ့တနေ့ထိုင်တိုင်းထိုင်တိုင်းထိုင်တိုင်းထိုင်တိုင်းမှာအဲ့ဒါဝင်လေထွက်တယ်ကိုဝင်လေထွက်လေတစ် ဒါမှမဟုတ် ဝင်လေ1ဝင်လေ2ဝင်လေ3ဒါမှမဟုတ်လို့ထွက်လေကနေမှတ်ခြင်းနဲ့ထွက်လေ1ထွက်လေ2ထွက်လေ3ဆိုပြီး30တိရေတွက်လဲရဝင်လေထွက်လေတစ်စုံကို1နှစ်လို့ရေလဲရကိုကဘလို့နီးနဲ့တမာတိရမလဲတမာတိရအောင်လုပ်တာပဲကြိုက်တဲ့နီးနဲ့လုပ်နော်အခုဒါလေဒီဆရာတော်ဘုရားကြီးတို့ဆိုလို့ရှိရင်တခါနဲ့အခုပြောသလိုပဲ1ကနေအဲ30အထိ30ကနေပြီးတော့အောက်ကိုပြန်ပြီးတော့1ထိတခါပြန်ပြီးတော့ အဲ့ဒီကနေအနုလုံပတိလုံအဲ့ဒါမျိုးတွေသူတို့ဆိုလည်းပြန်ပြီးတော့လေ့ကျင့်တာပဲဒါဆရာတော်ဘုရားကြီးတွေအဓိကတမာတိရအောင်လုပ်တာအဲ့တော့ကိုယ့်ကိုယ်ကိုစိတ်ကိုတည်ငြိမ်အောင်ဆိုရင်ဘလို့လေးနေလေးနဲ့စိတ်ကိုတည်ငြိမ်အောင်လုပ်ဖမ်းလို့ရတယ်လေကိုကအဲ့ဒါကိုယ့်အကို လုပ်ပြီးတော့မှအဲ့ဒါကို ရေတွက်ပါရှစ်ထိရေတွက်တာရှိတယ်30ထိရေတွက်တာရှိတယ်နော်အဲ့ဒီတော့မိမိနှစ်သက်တယ်လို့ ဒါလေးကိုရေတွက်ရေတွက်ပြီးတော့စိတ်ကိုဘေးကိုမထွက်အောင်ဖမ်းတဲ့နီးအဲ့ဒါကိုတတိမြဲအောင်လုပ်တယ်တတိမြဲရာပထမဒုမာရှိတိုတိအဲ့ဒီတစ်နှစ်သုံးလေးမရေတွက်တော့ဘဲနဲ့နာသီဝါမှာလေလေရှေရှေဝင်လာလားရှေရှေထွက်တာလားတော်တော်ဝင်လာလားတော်တော်ထွက်တာလားဆိုတာသူ့ရဲ့လေရှုမှုကြာရင်ရှည်တယ်လေရှုမှုတော်ရင်မြန်တယ်မြန်ရင်တော်သွားတာပေါ့ ကြာရင်လေရှူတာရှည်သွားအဲ့ဒီအရှိ အတိုလေးကိုတတိထားပြီးကြည်နေပါဆိုတော့ဒါဒုတိယအဆင့်ကို ရှုခဲ့ပြီသုံးချက်သိမှာ တတိယနာသီဝလေလေးကနာသီဝလေးကိုတိုးပြီးထိပ်ပြီးဝင်တာတိုးပြီးထိပ်ပြီးထွက်တာအဲ့စပြီးတိုးဝင်တာဒီအစတိုးနေတာဒီအလဲစပီးရနာသီဝထိပ်လေးလေးလေးတိုးနေတာလေးဆုံးသွားရင်အဆုံးတခါထွက်တဲ့လေကလည်းဒီတိုင်းပဲ နာသီဝနေမှာလေလေးစပြီးတော့ထွက်တယ်ထိပြီးတော့ထွက်တယ်ထွက်နေတယ်ထိပြီးတော့ထွက်နေတယ်ပြီးရင်ဆုံးသွားတယ်အစအလဲအဆုံးဆိုတာနာသီဝကဝါယောဒတ်ဆိုတဲ့လေနဲ့နာသီဝလေးနဲ့တွေ့ထိရာလေးကိုစပြီးတွေ့ရင်အစရှူးနေတဲ့ခါကျတော့အဲ့ဒါလေးကိုတွေ့ထိနေတဲ့အလဲပြီးရင်ဆုံးသွားအဆုံးတော့နာသီဝမှာအစအလဲအဆုံးထွက်တဲ့လေရဲ့အစအလဲအဆုံး ဝင်တဲ့လေးရဲ့အစအလဲဆုံးထွက်တဲ့လေးရဲ့အစအလဲဆုံးဆိုပြီးတော့အဲ့ဒီလိုအစအလဲဆုံးသုံးချက်လုံးကိုသေးသေးချာချာဝင်တိုင်းထွက်တိုင်းသိနေအောင်တတိထားပြီးကြည်ပေးနေရတယ်အဲ့ဒီကနေပါဒါနောက်ဆုံးစတုထအဆင့်စမှငြိမ့်စေပြီးယုံရင်ကြမ်းထမ်းတဲ့ဝင်သက်တွေထွက်သက်တွေကိုမဖြစ်စေဘဲနဲ့ စိတ်ကလေးမှာနှာပြူကလေးလေးနုနုညံ့ညံ့လေးနဲ့သူ့သူဝင်သွားလိုက်သူ့သူထွက်သွားလိုက်ဩဝင်လာတဲ့သဘောလေးပြန်ထွက်သွားတဲ့သဘောလေးတိုးပြီးဝင်လာတဲ့သဘောလေးကနုနုညံ့ညံ့လေးဒါလေးစိတ်လေးကိုငြိမ်းအောင်ထားပြီးတော့အဲ့လေလေးကိုငြိမ်းစေမည်ဆိုပြီးအသာလေးရှူသွင်းထောက်တဲ့လေလေးကိုလည်းငြိမ်းစေမည် ဆိုပြီးဒါလေးတတိထားပြီးထုတ်ဝင်တော့လေတတိလေးနဲ့တခါတည်းရှူချက်ရှူချက်သူဝင်သွားတာမျိုးအာမြင်မြန်ဝင်လိုက်အာမြင်မြန်ထွက်လိုက်လောက်တာမျိုးယုံရင်ကြမ်းထမ်းတာမပါသေးတော့ဘူးဒီနေရာမှာနှုတ်နှုတ်ညံ့ညံ့လေးနဲ့အဲ့ဒီဝင်သက်လေးလေးထွက်သက်လေးလေးအဲ့ဒါလေးကနူးညံ့နူးညံ့နူးညံ့နူးညံ့နူးညံ့ပြီးတိမ်မွေ့တိမ်မွေ့တိမ်မွေ့လာတော့ဘာဖြစ်လာလဲဆိုတော့အဲ့ဒါလေးမှတ်ရဲနဲ့လူကကောင်းကင်ကြီးမှာနေရတယ်လို့ဖြစ်သွားတော့ ခေါင်းတွေကိုယ်တွေခြေတွေလက်တွေပျောက်သွားပြီးတော့နှာသီးဝမှာလေလေးဝင်နာထွက်တာအဲ့ဒါလေးပဲသိနေတယ်တဲ့အဲ့ဒါပထမစတုတ်ကရသော်ဗျာဟောတော်မူကြတဲ့အာနာပါနပထမ၄ဆင့်အဲ့ဒါအခုရှုပွားနေပြီးခဲ့ပါပြီဒီနေ့ကအဲ့ဒီအာနာပါနကနေဝိပဿနာကူးပုံကိုဒီနေ့တရားတော်မတွေကိုဦးစင်းကအဲ့ဒါကိုပြမယ်ဝိပဿနာကူးမယ်ဆိုတော့အရှုခံကဘာလဲ ရုပ်ရယ်နာမ်ရယ်ရုပ်တရားနဲ့နာမ်တရားဒီတရားနှစ်ပါးအရှုခံအဲ့တော့ရုပ်နာမ်နှစ်ပါးမှာလည်းပဲဒီနေ့ရုပ်ပေါ်မှာအရင်ကြည့်နော်နာမ်ကနောက်မှာကြည့်ရုပ်ကိုအရင်ဆုံးကြည့်မယ်ရုပ်လို့ပြောလိုက်ရင်ဘာတွေလဲပထဝီတေဇောအာဘောဝါယောဆိုရယ်မဟာဘူတရုပ်၄ပါး ကျန်တဲ့ဥပါရာယုတ်24ပါးနဲ့ပေါင်း28ပါးအဲ့ဒါအကုန်လုံးကိုယုတ်လို့ခေါ်လိုက်တာအဲ့ဒီယုတ်ဆိုတဲ့နေရာမှာမြတ်စွာဘုရားကအဲ့ဒီမှာပထဝီဓာတ်ဆိုပြီးတော့ပြန်ပြီးတော့ပထဝီဓာတ်20ကိုပြန်ခွဲပြတာဆမင်းတို့ခြေသေးတို့လက်သေးတို့သွားတို့အကြောတို့အယိုးတို့ပြောရရင်တော့ခန္ဓာကိုယ်နဲ့ကင်တွယ်လိုက်လို့ထိကြည့်လိုက်လို့သိရမယ်အရာတွေမှာ ပျော့မှုသဘောမာမှုသဘောတောက်မှုသဘောတင်းမှုသဘောခန္ဓာကိုယ်မှာဆဗေနေရှိတယ်ဒါပထဝီဓာတ်ဆဗေနေမာတဲ့ဆဗေရှိတယ်ပျော့တဲ့ဆဗေရှိတယ်သွားတွေမာတယ်အယိုးတွေမာတယ်အသားတွေကျတော့ဣတယ်ပျော့တယ်မာသဘောပျော့သဘောအဲ့ဒါခန္ဓာကိုယ်မှာမြတ်စွာဘုရားကတော့အဲ့လိုခွဲပြလိုက်တာပထဝီဓာတ်ဆိုပြီးတော့ဆွတ်ထုတ်ပြလိုက်တာ20ရှိအဲ့ဒီလိုပဲပထဝီဓာတ်တေဇောဓာတ်ပူမှုသဘောအေးမှုသဘော အပူအေးကလည်းပူတယ်အေးတယ်တည်းမဟုတ်ဘူးဩတခါတည်းဇိဒနာဒေဇောခန္ဓာကိုယိုယွင်းသွားအောင်အိုမင်းသွားအောင်လုပ်တာတွေပါစကဒေဇောဆိုတာရှိသေးတယ်မြတ်စွာဘုရားမင်းတို့စားတဲ့အစာစားတွေအတွင်းထဲမှာပြန်ကြေအောင်ညက်အောင်ချက်ပေးတယ်ပါစကဒေဇောမီเนาะအဲ့လိုမီးတွေရှိတယ်အဲ့ဒီမီးဆိုတာလည်းပူတတ်တဲ့သဘောရယ်အေးတတ်တဲ့သဘောရယ်ရှိတယ်မြတ်စွာဘုရားဒါကိုပူတတ်တဲ့သဘောအေးတတ်တဲ့သဘောကိုဆွဲထုတ်လိုက်တော့ဒေဇော မာသဘောပျော်သဘောတွေအကုန်ဆွဲထုတ်လိုက်တော့ပထဝီအဲ့ဒီကနေမှတခါတည်းဝင်သက်လေထွက်သက်လေတွေရှိတယ်တဲ့ဝင်သက်လေထွက်သက်လေတခါတည်းအောက်ကိုစုံတဲ့လေအထက်ကိုဆန်တက်တဲ့လေနှာခေါင်းပေါက်ကမျက်စိပေါက်ကပါးစပ်ပေါက်ကရှားပေါက်ကကိုယ်ပေါက်ကအပေါက်တွေဓာရပေါက်တွေကနေမှအကုန်ဝင်ထွက်သွားလာနေတဲ့လေတွေလည်းရှိသေးတယ်တဲ့အဲ့ဒီလေတွေကိုမြတ်စွာဘုရားဝါရောဓာတ်လို့သူကဆွဲထုတ်လိုက်တာနော် အဲ့ဒီမှာပထဝီဓာတ်ဆိုတာဒီခန္ဓာကိုယ်မှာမာမှုသဘောပြောမှုသဘောတေသောဆိုတာပူမှုသဘောအေးမှုသဘောနော်ဝါယောဆိုတာကတော့အဲ့ဒီနာသီဝလေလေကြွရလဲတွန်းတလဲကန်တလဲတွန်းတလဲကန်တလဲနှလှုပ်ရှားနေတာဝါယောဓာတ်တွေကတည်ငြိမ်နေတယ်ဆိုတာမရှိဘူးတွန်းကန်လှုပ်ရှားနေတာဝါယောနော်အဲ့ဒီဟာတွေကို ဖွဲ့စည်းပေးတာကအာဘောတဲ့အာဘောဓာတ်လို့မြတ်စွာဘုရားပြတဲ့ခါကျတော့ချွဲတို့တလိတ်တို့နှတ်တို့ စီတို့ဟိုအစီကြီးအရေခဲသွေးကျင်းကျင်းငယ်အစရှိသဖြင့်အရေတွေမှန်သမျှကိုအဲ့ဒါကိုအာဘောဓာတ်အာဘောဓာတ်အာကြီးတဲ့ဟာဒီအဲ့တော့ခန္ဓာကိုယ်ကြီးကိုဓာတ်အနေနဲ့ခွဲလိုက်မယ်ဆိုရင်ပထဝီဓာတ်ဒေသောဓာတ်အာဘောဓာတ်ဝါယောဓာတ်အဲ့ဒါကိုစုပေါင်းပြီးတော့ပြောလိုက်တဲ့အခါကျတော့အဲ့ဒါတွေဟာတရိပ်ရိပ်တဖွာဖွာနဲ့ဖောက်ပြန်ပြောင်းလဲနေတတ်တဲ့သဘောတွေပဲရှိလို့မြတ်စွာဘုရားကရုပ်လို့ပြန်သုံးလိုက်တာ အပူကြောင့်လည်းပြောင်းတယ်အေးကြောင့်လည်းပြောင်းတယ်ရုပ်ပတိတိရူပံဖောက်ပြန်နေလို့ပြောင်းလဲနေလို့ရုပ်ပထဝီတေသောအဘောဝါယောဆိုတဲ့အစုအဝေးကြီးဟာတီးနေတာမရှိဘူးမြဲနေတာမရှိဘူးဖောက်ပြန်နေတယ်ပြောင်းလဲနေတယ်အဲ့ဒီဖောက်ပြန်ပြောင်းလဲနေတာဒီရုပ်တရားအဲ့တော့အဲ့ဒီရုပ်တရားကိုဒီနေ့ဦးဇင်းတို့တရားတော်မတွေဒါအခုဓကမထံဓာတုမနတိကာရအပိုင်းကျော်လဲဒီဟာဒီပြန်လာမှာပါနော်အခုဒီနေ့ကဦးဇင်းက ဝိပဿနာအနေနဲ့ရှုတတ်စေခြင်းလို့ဒီဟာလေးကို ပြန်ပြီးတော့ဟောဒီကြားထဲမှာဖြတ်ပြီးတော့ဒီနေ့အဲ့ဒါကိုပြန်ပြီးပြောပြတာပါပြောပြတဲ့အခါကျတော့ကိုယ့်ရဲ့ခန္ဓာကိုယ်မှာဟုတ်ပြီပထဝီဓာတ်တွေတေသောဓာတ်တွေအာဘောဓာတ်တွေဝါယောဓာတ်တွေဆိုတော့အဲ့ဒီဓာတ်တွေကို အရင်ဆုံးညံတဲ့သုံးသက်ကြည့်ပထဝီဓာတ်ဆိုတဲ့ကိုကောင်းကစပင်ဟာတခါတကမတို့ကိုပိုင်သလားအဲ့ဒီပထဝီဓာတ်ဆိုတဲ့ မာတဲ့သဘောပြော့တဲ့သဘောဆိုတဲ့ခန္ဓာကိုယ်ကြီးထဲမှာအခုသွားတွေရှိတယ်အယိုးတွေရှိတယ်ဆပင်တွေရှိတယ်အသားတွေရှိတယ်ဒါပကတိမျက်စိနဲ့မြင်လို့ရနေတဲ့အရာအဲ့ဒီမာမှုသဘောပြော့မှုသဘောဆိုတဲ့အရာတွေဒီငါပိုင်သလားမပိုင်ဘူးလားလို့ညံလဲကြည့်တော့ကိုမပိုင်ဘူး။ဩပထဝီဓာတ်ဆိုတာက သူ့သဘောသူဆောင်နေတဲ့ဓာတ်သဘောကြီးတွေပဲ။ သူကသူမာသဘောတွေပျော့သဘောတွေကသူသဘောသူဆောင်းနေအဲ့သူသဘောသူဆောင်းနေတဲ့အဲ့ဒီဆံမင်ကနေခြေပြားတိုင်အောင်တော့ပထဝီဓာတ်20တီးတကယ်ရန်တော့ငါပိုင်တာငါဆိုင်တာဆိုတာဘာတခုမှမရှိပါလားငါကိုငါဟာမဟုတ်ပါလားလို့ပထဝီဓာတ်ရဲ့အပေါ်မှာအမှန်မြင်အောင်ကြည့်ရမယ်တဲ့ပထဝီဓာတ်တွေရဲ့အပေါ်မှာအမှန်မြင်အောင်ကြည့်လိုက်တဲ့အခါကျတော့ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်တာကြီးကိုသွားပြီးတော့တွေ့တဲ့အခါကျတော့ အော်ဒီပထဝီဓာတ်တွေကိုငါကိုလိုငါဟာလိုငါဥစ္စာလိုထင်တာတကယ်တမ်းတော့ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားကိုနဲ့လည်းမဆိုင်ပါလားအဲ့ဒါတွေရအောင်ဘယ်ဖះဖန်သင်းပေးဘယ်ဖះလည်းဖန်သင်းပေးတာလည်းမဟုတ်သူတစ်ပါးကကိုလှုပ်ပေးလိုက်တာသူတစ်ပါးကလှုပ်ပေးတာလည်းမဟုတ်ငါကိုငါရအောင်လှုပ်ခဲ့တာလားအကိုကကိုရအောင်လည်းလှုပ်ခဲ့တာမဟုတ်ဘူးတဲ့ကဲအကိုကကိုရအောင်လှုပ်ခဲ့တယ်ဆိုရင်အမေဝမ်းတွင်းကြတဲ့တခါတည်း ကဲရွှေရောင်သမင်ဖြစ်စေမဲသည်နီးသည်ဝါသည်အသာဖြူသည်မဲသည် ကိုကြိုက်တာအကုန်မိတ်ပေးလို့ရရမှာမရပဲသူအကြောင်းကြောင့်အကျိုးတရားတွေဖြစ်ပေါ်လာရတဲ့သဘာဝတရားတွေကိုအဲ့ဒါကိုသဘာဝလို့မမြင်မဲနဲ့အဲ့ဒီပေါ်မှာသွားပြီးတော့ငါသပင်းလို့ငါအသားလို့ငါအရေးလို့ငါကိုလို့ငါဟာလို့ငါဟာဥစ္စာလို့အဲ့ဒါကိုတတ္တပညာအတ္တပညာတွေနဲ့ယူပြီးတော့ တတ္တဝါကောင်းလို့ယူထားတယ်ပုဂ္ဂိုလ်ကောင်းလို့ယူထားတယ်အတ္တကောင်းလို့ယူထားတယ်မြတ်စွာဘုရားအဲ့ဒီပုဂ္ဂိုလ်ကောင်းတတ္တဝါကောင်းအတ္တကောင်းဆိုတာတကယ်တော့မရှိဘူးရုပ်ရဲ့သူ့သဘောသူအဲ့ဒါဖောက်ပြန်ပြောင်းလဲနေတာတခါတည်းဘူးတလဲအေးတလဲတောက်တလဲတင်းလဲလဲထုံတလဲကျင်တလဲကြိုက်တလဲရုပ်တရားတွေဟာသူ့သဘောသူဖောက်ပြန်နေတာပဲရှိတယ်ပြောင်းလဲနေတာပဲရှိတယ်ရုပ်သဘာဝတွေဟာသူ့အတူ ရုပ်ပနာလက္ခဏာဖောက်ပြန်ပြောင်းလဲနေတာပဲရှိရလို့အမှန်မြင်အောင်မြတ်စွာဘုရားကြည်ခိုင်းတာဝိပဿနာရှုတဲ့အခါကျအဲ့လိုရှုတဲ့အခါကျတော့အော်ဒီဓာကြီးလေးပါးရဲ့အစုဝဲဖြစ်တဲ့ဒီယုတ်တရားတွေဆိုတာဖောက်ပြန်ပြောင်းလဲနေတာပဲတေတော်ဓာတ်တွေကလည်းပူတာလိုက်တခါတည်းအပူကြီးတခါတည်းသွားရင်သဲကုန်မှာပေါ့မီးလောင်ပြီးတော့မဟုတ်ဘူးပူလိုက်အေးလိုက်ပူလိုက်အေးလိုက်သွားနေရပူတလဲအေးတလဲပူတလဲအေးတလဲနဲ့တခါတည်း နည်းနည်းပူတာနဲ့များများပူတယ်အများကြီးပူတယ်ဟောပူတာနဲ့တခါပြန်ပြီးအေးလာတယ်အဲ့ဒီလိုတခါတည်းပူတလဲလာလိုက်အေးတလဲလာလိုက်အဲဟောနှာသီးဝဝင်လေထွက်လေကြည့်ဝင်လေထွက်လေကလည်းတွန်းတလဲကန်တလဲတွန်းတလဲကန်တလဲနဲ့တွန်းကန်လှုပ်ရှားဝါရောဟောဝါရောတိုက်ရဲ့သဘောကလည်းသူကသူတွန်းကန်နေတာလှုပ်ရှားနေတာအဲ့ဒီတွန်းကန်လှုပ်ရှားနေတဲ့ဝါရောဓာတ်ဒီငါပိုင်သလားငါကိုလားငါဥစ္စာလားလို့ကြည်တယ် ငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမပိုင်ဘူးတွန်းကန်လှုပ်ရှားနေဝါယောကပူလိုက်အေးလိုက်ပူလိုက်အေးလိုက်ဖြစ်နေတဲ့တေသောရောကိုပိုင်လားအဲ့ဒီတေသောကလည်းကိုမပိုင်ဘူးတဲ့တေသောကလည်းသူ့အတူပူတက်လက်အေးတက်လက်ပူတက်လက်အေးတက်လက်အေးတက်လက်နှွေးတက်လက်သူ့အနဲ့သူဖြစ်နေတာဝါယောဓာတ်ကလည်းသူ့အတူတွန်းတက်လက်ကန်တက်လက်တွန်းတက်လက်ကန်တက်လက်သူ့အတူဖောက်ပြန်သူ့အတူပြောင်းလဲနေတာတဲ့သူ့သဘောသူဖောက်ပြန်နေတဲ့ပြောင်းလဲနေတဲ့တွန်းတက်လက်ကန်တက်လက် ဖြစ်နေတဲ့ဝါယောဓာတ်ရဲ့သဘောတွေဒီအဲ့ဒီမှာငါသူတော်ဘာယောက်ျားမိန်းမအတ္တကောင်ပုဂ္ဂိုလ်ကောင်တတ္တဝါကောင်ဆိုတော့တကယ်တမ်းဘာမှရှာလို့မရဘူးတဲ့ဘယ်ဖရာမှဖန်သင်းပေးထားလည်းမဟုတ်ဘူးသူ့တဘာဝသူ့အနတ်သူဖြစ်နေတာအဲ့ဒီဟာသုံးခုကိုအဲ့ဒါသုံးခုကဖုထပတ္တလို့ခေါ်တယ်ပထဝီဓာတ်ရဲ့ဒေသောဓာတ်ရဲ့ဝါယောဓာတ်ရဲ့ဖုထပတ္တသုံးခုတွေ့ထိကောင်းသောအရာဖုထပ္ပဆိုတာအဲ့ဒီဟာသုံးခုကိုဖွဲ့စည်းပေးတာကအာဘောဓာတ်အာဘောဓာတ်ကဖွဲ့စည်းပေးလိုက်တယ် ဖွဲ့စည်းပေးလိုက်တဲ့အာဘောဓာတ်ကလည်းအဲ့ဒီမှာမျက်ရည်တွေကြားတယ်နှာရည်တွေယိုစီးတယ်မယိုနဲ့ပြောလို့မရဘူးမစီးနဲ့ပြောလို့မရဘူးဟောအဲ့ဒီယိုစီးဖွဲ့စည်းပေးတတ်တဲ့သဘောတရားတွေကလည်းသူ့သဘောသူဆောင်နေတာအဲ့ဒီတော့ပထဝီဓာတ်ရဲ့တေဇောဓာတ်ရဲ့အာဘောဓာတ်ရဲ့ဝါယောဓာတ်ရဲ့ဆိုတဲ့ဒီဓာတ်သဘောတွေဒီဟာတွေဟာသူ့သဘောသူဆောင်နေပါလားငါသူတော်ယောက်ျားမိန်းမဆိုတာဒီထဲမှာမရှိပါလားအတ္တကောင် ပုဂ္ဂိုလ်ကောင်တတ္တဝါကောင်ဝိညာဉ်ကောင်လိပ်ပြာကောင် ဒါလည်းမရှိဘူးအဲ့ဓာတွေကိုမရှိတရားကို အရှိလို့ထင်ပြီးတော့ပဲအဲ့ဓာကိုပုဂ္ဂိုလ်ကောင်တတ္တဝါကောင်အတ္တကောင်လေးအေးရှိတယ်ဒါလေးကတဘွားပြီးတဘွားကူးနေတယ်လို့ယူဆနေကြတာယောက်ျားလို့မိန်းမလို့ဒါပြောဆိုနေရတာဒါပြညတ်ပြညတ်နေနဲ့မမှန်လားပြညတ်နေနဲ့တော့မှန်တယ်ပြညတ်နေတဲ့တော့ယောက်ျားဆိုတာရှိတယ်အမျိုးသမီးဆိုတာရှိတယ်အမျိုးသားဆိုတာရှိတယ်ခွေးဆိုတာရှိတယ်ကြောင်ဆိုတာရှိတယ်ကြက်ဆိုတာရှိတယ်ဒါပြညတ်ကမှန်တယ်ပရမတ်နယ်နဲ့ကြည့်တဲ့အခါကျတော့ ဘာပဲရှိလဲရုပ်နဲ့နာပဲရှိတယ်အဲ့ဒီထဲမှာဘုရားတခင်ဖန်သင်းပေးထားတာဆိုတာမရှိဘူးပုဂ္ဂိုလ်ကောင်တတ္တဝါကောင် အတ္တကောင်ဝိညာဉ်ကောင်လိပ်ပြကောင်ဆိုတာမရှိဘူးလို့အဲ့ဒီလိုပုဂ္ဂိုလ်ကောင်တတ္တဝါကောင်အတ္တကောင်ဝိညာဉ်လိပ်လိပ်ပြဆိုတာမရှိဘဲနဲ့ရုပ်တရားသဘောပဲရှိတယ်နာမ်တရားသဘောပဲရှိတယ်ဒီရုပ်နဲ့ဒီနာမ်သဘာဝတရားတွေဒီသူ့အတူဖြစ်ပြီးတော့ပြက်နေတာပဲလို့မြင်မှအရတ္တမဒိဋ္ဌိအမှန်မြင်တယ် အဲ့ဒီအမှန်မြင်မှုကဦးဇင်းတို့တရားတော်မတွေဒီလိုသာသနာတော်ကြီးနဲ့တွေ့လို့သာရတာမြတ်စွာဘုရားအဆုံးအမနားထောင်နိုင်လို့သာရတာတဲ့ဘုရားသာသနာနဲ့မတွေ့ရင်မရနိုင်ပါဘူးတဲ့ဘုရားသာသနာနဲ့မတွေ့ရင်เนาะဒါကြောင့်မို့ဦးဇင်းတို့တရားတော်မတွေကအခုဒီနေ့ဝိပဿနာတွေရှုတော့မယ်ဆိုတော့အရင်ဆုံးဘာလို့ရလဲဆိုတော့ရုပ်တရားတွေသဘာဝတရားတွေကိုမြင်အောင်ကြည့်ရတာဒါကရုပ်ကိုရှုမဲ့အပိုင်းမို့နာမ်ကိုရှုမဲ့အပိုင်းကြမှာနာမ်အပိုင်းတွေကိုသိချာကြည့် အဲ့တော့ဒီနေ့ကတော့ရုပ်ရဲ့အပိုင်းတွေကိုကြည့်တာရုပ်ရုပ်လို့ပြောနေတာပါလေပထဝီတေသောအဘောဝါယဆိုဓာတ်ကြီးလေးပါးရဲ့အဲ့ဒါအစုအဝေးကြီးကိုရုပ်တရားတွေလို့ပြောတာဓာတ်လေးပါးနဲ့ဖွဲ့ထားတယ်စုထားတယ်အစုအဝေးကြီးအဲ့ဒီရုပ်ရသဘာဝလက္ခဏာတွေကဘာတွေလဲဆိုတော့ဖောက်ပြန်တတ်တဲ့သဘောပြောင်းလဲတတ်တဲ့သဘောကိုရုပ်လို့ပြောတယ်အဲ့ဒီဖောက်ပြန်ပြောင်းလဲတတ်တဲ့ရုပ်ဆိုတာငါပိုင်သလားမပိုင်ဘူးနေတံမမနေသောအမတ္တမိနမေသောအတ္တာတိအဲ့ဒီဖောက်ပြန်ပြောင်းလဲနေတဲ့ ပူတလဲတောင်းတလဲတင်းတလဲအေးတလဲနှွေးတလဲဖောက်ပြန်ပြောင်းလဲနေတဲ့အဲ့ဒီရုပ်တရားတွေသည်တဲ့ငါပိုင်သလားဆိုတော့ငါလည်းမပိုင်ငါကိုလားဆိုတော့ငါကိုလည်းမဟုတ်ဘူးငါဥစ္စာလားဆိုငါဥစ္စာလည်းမဟုတ်ဘူးအဲ့ဒီမှာအတ္တကောင်မရှိဘူးဝိညာဉ်ကောင်မရှိဘူးလက်ပြကောင်လည်းမရှိဘူးရုပ်ရဲ့ဖောက်ပြန်တတ်တဲ့သဘာဝသဘောတရားတတ်တဲ့ပဲရှိတယ်အဲ့ဒီသဘောတရားဖြစ်တဲ့ရုပ်တရားတွေကိုထိုင်ကြည့်လိုက်တဲ့အခါကျတော့ပူဓာလေးကလည်းအေရာပြောင်းအေရာလေးကလည်းနှွေးဓာပြောင်း ထုံနာလေးကကျင်နာပြောင်းကျင်နာလေးကကြိုက်တာပြောင်းရုပ်တဘာဝတွေကဘာဖြစ်နေလဲဖောက်ပြန်နေတယ်ပြောင်းလဲနေတယ်ရုပ်ကနာလက္ခဏာနော်ဖောက်ပြန်တတ်တယ်ပြောင်းလဲတတ်တယ်ဖောက်ပြန်ပြောင်းလဲနေလို့နော်ဖောက်ပြန်တဲ့သဘော ပြောင်းလဲနေတဲ့သဘောတွေဒီရုပ်တရားအဲ့ဒီရုပ်တွေဒီသူကလည်းသူဖောက်ပြန်နေတာပြောင်းလဲနေတာအဲ့ဒီဖောက်ပြန်တဲ့ပြောင်းလဲတဲ့ရုပ်ကိုတွားပြီးတော့ငါမဖောက်ပြန်ပါနဲ့လို့အမိန်ပေးလို့လည်းမရဘူးအတ္တနဲ့လည်းလုပ်လို့မရဘူး အဲ့ဒီရုပ်ရသဘောဟာကြည့်လိုက်တဲ့အခါကျဖောက်ပြန်ပြောင်းလဲနေတာဒီမြဲသလားမမြဲဘူးအနေဆာတာမန်ပုဂ္ဂိုလ်တွေကမြင်နေတာကအဲ့ဒီရုပ်တွေကိုမြဲတယ်လို့မြင်ထားတာနော်နေဆာလို့မြင်တာမြတ်စွာဘုရားရဲ့စက္ခုညာအလင်းမျက်စိတက်ပေးလိုက်တဲ့အခါကျတော့ကြည့်လိုက်တဲ့အခါကျတော့ဘဲကမြဲလို့လေရုပ်ဆိုတာဒိတ်ကလေးဒိတ်ကလေးဒိတ်ကလေးရိုက်ကလေးရိုက်ကလေးရိုက်ကလေးဟောခန္ဓာကိုကြည့်လိုက်ရင်မမြဲတာကိုသွားတွေ့တယ် နာသီဝါမှာလေလေတော်ဝင်လာတယ်ကြည်လိုက်မြဲသလားမမြဲဘူးတော့တော့ကြဘာပြန်လို့ကံထွက်သွားပြန်ပြီအဲ့တော့တွန်းတက်လက်လာပြန်ပြီကံတက်လက်လာပြန်ပြီဆိုတော့ဝါရော့တက်ဆိုတဲ့အဲ့ဒီယုတ်တရားတွေမြဲသလားမမြဲဘူးသူ့အတူတွန်းလိုက်ကံလိုက်တွန်းလိုက်ကံလိုက်တွန်းလိုက်ကံလိုက်အဲ့ဒီကနေတမာတိလေးအားကောင်းတော့ခန္ဓာကိုယ်ကြီးတဲ့လိုက်ကြည့်တော့အိုးခန္ဓာကိုယ်ကြီးတစ်ခုလုံးကဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာရွာမောမောမောမော တရှိန်ရှိန်တရိပ်ရိပ်တရွရွနဲ့ရုပ်တရားတွေကဖောက်ပြန်ပြီးတော့ပြောင်းလဲပြီးတော့နေတဲ့ရုပ်တဘာဝတွေကိုသွားတွေ့တာ။အော်ရုပ်တရားတွေဆိုတာပူတလဲတောင်တလဲအေးတလဲနှွေးတလဲဒိတ်ကလဲရိတ်ကလဲကြွကလဲမွားကလဲအော်ဒီရုပ်တရားတွေဒီသူ့သဘောသူဖောက်ပြန်နေပါလားပြောင်းလဲနေပါလားရုပ်တဘာဝတရားတွေဟာဖောက်ပြန်တတ်တဲ့သဘောပြောင်းလဲတတ်တဲ့ သဘာဝတရားကြီးတွေပဲရှိတယ်ဟောရုပ်ရသဘာဝတွေဉာဏ်နဲ့မြင်အောင်ကြည့်တာအဲ့ဒီတော့နှာသီးဝါလေးကနေတတိထားပြီးတော့ကြည့်နေရင်းနဲ့တွန်တလဲကန်တလဲတွန်တလဲကန်တလဲဝါယောဓာတ်တွေကသူ့အတူတွန်လိုက်ကန်လိုက်တွန်လိုက်ကန်လိုက်တွန်လိုက်ကန်လိုက်တွန်လိုက်ကန်လိုက်နဲ့အော်သူ့သဘောသူ ဆောင်းနေတာသူ့အလုပ်သူလုပ်နေတာပဲအဲ့ဒီတည်းမှာငါကနေမှဒီဟာကြီးကိုမဖြစ်ပါနဲ့လို့ပြောလို့လည်းမရတားလို့လည်းမရဆေးလို့မရအဲ့ဒါဒီအနတ္တ ဟောသူ့အတူဝင်လိုက်ထွက်လိုက်ခန္ဓာကိုယ်ကြီးတစ်ခုလုံးကလည်းဒိဋ္ဌိတရိပ်ရိပ်တရွရွတွေဖြစ်ပြနေတာလေဒီဩဖြစ်ပြီးပြက်အိဋ္ဆပါလားအဲ့ဒီဖြစ်ပြနေတဲ့သဘာဝတရားတွေကိုကြည့်တဲ့အခါကျတော့ဖြစ်တာပြက်တာဖြစ်တာပြက်တာကြီးပဲဒလဇတ်မြင်နေလို့အဲ့ဒါကိုဒုက္ခလို့မြတ်စွာဘုရားပြောတာသင်္ခါရဒုက္ခဆိုရယ်ဖြစ်ချင်းပြက်ချင်းနေအဲ့ဒီရုပ်သဘာဝတရားတွေဟာသူ့အတူ ဟိုတမျိုးပြီးတမျိုးဖောက်ပြန်ပြောင်းလဲပျက်စီးနေရတာဒီမမြဲလို့အနိစ္စအဲ့ဒီအနိစ္စဒီပင်လျင်အဲ့ဒါကို ဖြစ်ပြနေရလို့ဒုက္ခအဲ့ဒါဒီပင်လျင်အစိုးမရလို့အနတ္တာဆိုတဲ့လက္ခဏာညာသုံးပါးကိုပေါက်သွားအောင်နေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတဲ့လက္ခဏာညာသုံးပါးပေါက်သွားအရင်ဆုံးရုပ်ပေါ်မှာတင်ပြီးတော့ကြည့်အဲ့ဒီလိုကြည့်လိုက်တဲ့အခါကျမှရုပ်ရဲ့ အရင်တော့ကမြဲတယ်လို့ထင်တာဒီအခုမမြဲတဲ့အနိစ္စကိုမြင်တယ်အရင်တော့ကချမ်းသာတယ်လို့ထင်ခဲ့တဲ့အရာဒီအခုဒုက္ခလို့မြင်တယ်အရင်တော့ကငါကိုပဲငါဟာပဲအတ္တကောင်နေနဲ့နော်မြင်နေတဲ့အရာဒီအခုကျတော့အတ္တကောင်ဆိုတာမဟုတ်နော်ငါဆိုတာမဟုတ်ဘာမှလည်းမပိုင်မဆိုင်ဘူးသူ့သဘောသူ အနတ္တသဘောကြီးတတ်တတ်ပဲဆိုရုပ်လုံးပေါ်အောင်သိသွားဘာတစ်ခုမှကိုမပိုင်ဘာတစ်ခုမှ အမိန်ပေးလို့မရဘူး အနတ္တသဘောပဲဆိုတာကိုပိုင်ပိုင်ခြားခြားကြီးအဲ့ဒါကြီးသိသွားတယ်အနတ္တလက္ခဏာညာပေါက်တယ်အဲ့ဒီလိုပေါက်အောင် ရုပ်တရားတွေရဲ့အပေါ်မှာစင်ញင်သုံးတတ်တော်မှာရူပသမိန်ပိနိဗ္ဗိန်တတိတဲ့ရုပ်ပေါ်မှာညှင်းငွေ့သွားတာဒီယုတ်ကြီးကိုမလိုချင်တော့ဘူးအရင်တော့ကမလဲငါကိုငါဟာငါဥစားလို့စွဲထားတဲ့ယူထားတဲ့တဏှာအဖြစ်မာနာအဖြစ်ဒိဋ္ဌိအဖြစ်ဒီယုတ်ကြီးကိုငါယုတ်လို့နော်ตายာဖွယ်လို့ တဏှာအပြင်လည်းထင်းတယ်ငါရုပ်လို့ငါလို့ဒိဋ္ဌိအပြင်လည်းယူထားတယ်နော်ငါကဒီယုတ်ကြီးပေါ်မှာမန်နေတက်ကြတယ်မာနာအဖြစ်လဲနော်ကိုကိုကိုစွဲယူထားကြတယ်အဲ့ဒီတော့တဏှာအဖြစ်ရယ်မာနာအဖြစ်ရယ်ဒိဋ္ဌိအဖြစ်ရယ်ဆိုတော့အဲ့ဒီတဏှာမာနာဒိဋ္ဌိတွေနဲ့စွဲယူထားတဲ့ဒီခန္ဓာကိုယုတ်တရားကြီးဟာတကယ်တမ်းကြတော့အော် သူ့တဘာဝသူ့အတူဖြစ်ပြနေတဲ့ရုပ်သဘောပဲရှိတယ်ဒီထဲမှာငါသူတော်ကယောက်ျားမိန်းမပုဂ္ဂိုလ်တ attva အတ္တကောင်ဝိညာဉ်ကောင်လိပ်ပြာကောင်ဆိုတာတကယ်တမ်းတော့မရှိရုပ်နဲ့နာနဲ့ပဲရှိတာပဲအခုငါဒီရုပ်တရားကိုပိုင်းခြားပြီးတော့ရှုမယ်ဆိုပြီးတော့ရူပပရိစေဒရုပ်တရားတွေကိုပိုင်းခြားပြီးတော့ကြည်ပါရုပ်လက္ခဏာတွေကိုအရင်ဆုံးပိုင်းခြားပြင်ပြီးဆိုတဲ့အခါကျမှသိတတ်တဲ့နံတရားခံစားတတ်တဲ့ဝေဒနာမှတ်သားတတ်တဲ့သိညာ သင်္ခါရတရားဆိုတဲ့နတ်ခန္ဓာ၄ပါးကိုဆက်ပြီးတော့ရှုလို့ရပါတယ်ဒါကြောင့်ဒီနေ့ဥဒ္ဒနောဒကာဓမ္မတွေရှုရမှာကနှာသီးဝမှာလေလေတောဝင်လာတယ်ကံထွက်သွားတယ်ဆိုတော့အဲ့ဒီတွန်းမှုသဘောကံမှုသဘောဆိုတဲ့ဝါရောဓာတ်လေးကိုသေသေးချာချာကြည့်ပါအဲ့ဒီဝါရောဓာတ်လေးသူ့အနဲ့သူ ရွှေလျားနေတာလှုပ်ရှားနေတာသူ့အသူပြောင်းလဲနေတာရုပ်ရဲ့ပြောင်းလဲခြင်းကိုကြည့်မှာနော်ဝါရောဓာတ်ရဲ့ တွန်တလဲကန်တလဲတွန်တလဲကန်တလဲတွန်တလဲကန်တပြောင်းလဲနေတဲ့သဘောတွေကြည့်မှာအဲ့လိုကြည့်ရင်းနဲ့ကြာကြာထိုင်းလာတဲ့အခါကျတော့ခန္ဓာကိုယ်ကြီးပူလာလိုက်တောင့်လာလိုက်တင်းလာလိုက်ထုံလာလိုက်ကျင်လာလိုက်ကြိုက်လာလိုက်ဒိတ်ဒိတ်ဒိတ်ဒိတ်ပေါ်လိုက်ရိတ်ရိတ်ရိတ်ရိတ်ပေါ်လိုက်ရွာရွာပေါ်လိုက်ဆိုတဲ့အဲ့ဒီရုပ်ရဲ့ပြောင်းလဲခြင်းသဘာဝတွေပေါ်လာလိမ့်မယ်။အော်ရုပ်အစဉ်တွေဟာသူ့အတူပြောင်းနေပါလား။ရုပ်အစဉ်တွေဟာပြောင်းနေပါလားလို့ ရုပ်အစဉ်ရဲ့ပြောင်းလဲတတ်တဲ့သဘာဝတွေကိုမြင်အောင်ကြည့်ရမယ်နော်ရုပ်အစဉ်တွေဟာပြောင်းလဲပြီးတော့နေတာအဲ့ဒီထဲမှာသူ့အတူပြောင်းလဲဖောက်ပြန်နေတဲ့မမြဲတဲ့သဘောတွေပဲပြနေဆင်းရဲတဲ့ဒုက္ခတွေပြနေအစိုးမရတဲ့အနတ္တတွေကိုသူ့အတူပြနေတယ်ကိုကညံတဲ့ယရာပညာယပတ္တတိအဲ့ဒီရုပ်တရားတွေကပူလာတယ်အဲနည်းနည်းပူတာနေအများကြီးပူရပြန်ပြောင်းလဲနေပါလားနော်နှာသီဝါကြည့်တော့လဲနှာသီဝါတွေကလည်းပြောင်းလဲနေတာ ရုပ်ကပေါ်မပြသေးမှချင်းလိုက်မကြည့်နဲ့ရုပ်တွေကတခါတည်းနှာသီးဝါးမှာကြည့်နေနဲ့ခေါင်းတွေကပေါ်လာလိုက်တင်းလာလိုက်ကြက်လာလိုက်တောက်လာလိုက်ထုံလာလိုက်အေးလာလိုက်ပူလာလိုက်နှွေးလာလိုက်ဆိုရင်အဲ့ဒီမှာဖြန့်ရှုတကောလုံးကိုဖြန့်လိုက်နော်တကောလုံးကိုဖြန့်လိုက်အရင်တော့ကရှုနည်းနဲ့ငယ်တိတ်ကနေပြီးတော့ခြေဖြောက်တဖြည်းဖြည်းချင်းလိုက်ရှုနိုင်တဲ့ပုဂ္ဂိုလ်ကလည်းရှုတော့ရပြီနော်အဲ့ဒီလိုမရှုတတ်တဲ့ယောဂီအတွက်ခက်ခဲနေမှာဆိုလို့ဦးဇင်းကပေါ်ရဟိုတခါတည်းဒီဘက်ပိုင်းမှာပေါ်ရအောင်ရှုလို့ပြောတာဟိုက တမာတိနဲ့အရင်ကြည်ဘူးထားတဲ့ပုဂ္ဂိုလ်ကအာခန္ဓာကိုယ်တဏှာလောက်အသာလေးစိုက်ကြည့်လိုက်တာနဲ့ကိုရိပ်ရိပ်ကြွားကြွားဖွားဖွားဒလဇက်ကြီးပေါ်တယ်နော်အဲ့ဒီပေါ်နေတဲ့သဘောကိုလည်းလိုက်ရှုပါအဲ့ဒါမပေါ်သေးတဲ့ယောဂီများကဘာလို့ ਆ မှာလဲနာသီဝါမှာဒွန်တလဲကန်တလဲတွန်တလဲကန်တလဲဒွန်လိုက်ကန်လိုက်တွန်လိုက်ကန်လိုက်လှုပ်ရှားနေတဲ့ရုပ်သဘောတွေဟာဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေပဲရုပ်တရားတွေဟာ အဲ့ဒီဖောက်ပြန်နေပြောင်းလဲနေတဲ့ပူတလဲအေးတလဲတောင်းတလဲတင်းတလဲနှွေးတလဲအဲ့ဒီလိုဖောက်ပြန်နေတာတွေပြောင်းလဲနေတာတွေဖောက်ပြန်ပြောင်းလဲနေတာတွေကိုအဲ့ဒါကိုဆင်ញင်သုံးသက်ကြည့်နေရင်းနဲ့အဲ့ဒါမမြဲတဲ့အနိစ္စကြီးတွေမြင်လာတာပြောင်းလဲနေတယ်ဆိုတာမမြဲလို့တည်ထနေတာမဟုတ်ဘူးပြောင်းနေတာအဲ့ပြောင်းနေတာကိုမြတ်စွာဘုရားကအဲ့ဒါမြင်အောင်ကြည့်တယ်ယရာပညာရပတ္တတိဉာဏ်နဲ့မြင်အောင်ကြည့်လို့ခိုင်းတာအဲ့တော့ယုတ်တရားတွေဟာ သူ့အတူဖောက်ပြန်နေတယ်ပြောင်းလဲနေတယ်ဒီထဲမှာငါသူတစ်ပါးယောက်ျားမိန်းမပုဂ္ဂိုလ်ကောင်တတ္တဝါကောင်မရှိဘူးလို့ဉာဏ်မြင်စင်ကြယ်သွားအောင်လို့เนาะအဲ့ဒါယုတ်တရားပေါ်မှာတိုင်းချပြီးတော့ကြည်ပါကြည်မယ်ဆိုတော့ဒီနေ့နာသီဝါလေးမှာတွန်းမှုသဘောလေးကမ်းမှုသဘောလေးဒါလေးကိုပဲတည်တည်ချာချာလေးကြည်ကြည်ရင်ကြည်ရင်နဲ့ခန္ဓာကိုယ်မှာဖြန့်ပြီးတော့သူ့အနတူတက်သွားပြီးဆိုအဲ့တက်ဖြန့်သွားတဲ့ခါတွေကိုတည်တည်ချာချာနဲ့ညာနဲ့လိုက်ကြည့်ပြီးတော့ သူ့အနဲ့သူပူရာလေးတွေကလည်းနည်းနည်းပူလိုက်များများပူလိုက်ပူရာနေအေးရာပြောင်းအေးရာနေထုံနာပြောင်းထုံနာနေကျင်နာပြောင်းရုပ်တဘောရုပ်ရဲ့သဘောတွေဟာတမျိုးပြီးတမျိုးအော်သူသဘောသူဖောက်ပြန်နေတဲ့သဘောတွေပဲပျက်စီးနေတဲ့သဘောတွေပဲရှိတယ်ဒီယုတ်ဓမ္မနာဓမ္မသင်္ခါရတရားတွေဆိုတာဘာမှမြဲတာဆိုတာ မရှိပါလားလို့အဲ့ဒီမှာအနိစ္စမမြဲတဲ့အနိစ္စဉာဏ်ကြီးပေါက်အောင် ကြည်ကြံကြိုးကိုပွားများအထုတ်နိုင်ကြပါစေကုန်သတည်းသာဓုသာသာဓုကောင်းကြီးတွေတင်းမထားနဲ့ကြော်ကြီးတွေတင်းမထားနဲ့ဖြေချချော့ချ တင်းထားတာတွေကြက်ထားတယ်တွေညှက်ထားတယ်တွေဘာမှမရှိသေးပဲနဲ့စိတ်ကလေးကိုငြိမ်အောင်ပဲထားခန္ဓာကိုယ်ဣရိယာပုဂ္ဂိုလ်အထိုင်ကိုစိတ်တကြအောင်ထိုင်ခါကြီးကိုယ်လည်းမထားနဲ့ဒင်းကြီးညှင့်လည်းမထားနဲ့ကိုယ်လည်းမထားညှင့်လည်းမထားပဲနဲ့ဒါလေးပုံမှန်အတိုင်းလေးမျက်စိမှာပြိပဒါအလဲလာလေးထားအဲ့ဒီအလဲလာလေးထားပြီးတော့မှတတိထားပြီးကြည့် သတိထားပြီးကြည့်ကဲနာဒီဝါလေးကိုစပြီးတော့ခန္ဓာကိုယ်အကုန်စစ်ပြီးခေါင်းကနေခြေပြားအထိအကုန်လုံးဇောတွေဘာမှမကြံသေးနဲ့အကုန်လုံးစစ်စစ်ပြီးပြီးစိတ်တိုင်းကြပြီဆိုမှနာဒီဝါမှာ ဝါယောဓာတ်ဆိုတဲ့အဲ့ဒီလေလေးအဲ့ဒီဝါယောဓာတ်ဆိုတဲ့လေလေးကိုတိုးဝေလာလိုက်ကံထွက်သွားလိုက်လေသူ့သဘောသူပြောင်းလဲနေတာလေးကိုမြင်အောင်ကြည့်ဝင်တိုင်းသည်ထွက်တိုင်းသည်မှတ်ရင်သမထပြောင်းလဲနေတဲ့သဘောကိုကြည့်ပါဝင်လေလေးဟာတိုးဝင်လာတယ်ပြောင်းလဲနေရတယ်တိုးထွက်သွားတယ်ပြောင်းလဲနေရတယ်ဝင်တဲ့လေလေးပြောင်းလဲသွားတဲ့သဘောလေးအဲ့ဒါလေးကိုကြည့်တော့မမြဲတဲ့အနှိမ့်စတွေမြင်လာအောင်လို့ ပထမပြောင်းလဲတတ်တဲ့သဘာဝတရားကိုမြင်အောင်ကြည့်ဥဒလဲအဲဟိုဝင်တလဲထွက်တလဲဝါရောဓာတ်တွေဟာပြောင်းလဲနေရတာလေးတွေကိုတတိထားပြီးတော့ကြည်ကြည်ရင်ကြည်ရင်တဲ့သူ့သူခန္ဓာကိုယ်ထဲမှာအဲ့မှာတစ်ခါလေးနှွေးတာလေးပေါ်လာလိုက်တစ်ခါလေးအေးတာလေးပေါ်လာလိုက်နှွေးတလဲအေးတလဲအမျိုးမျိုးတွေပြောင်းပြောင်းပြောင်းပြောင်းနေတာတွေတွေ့နေရလိမ့်မယ်ခန္ဓာကိုယ်ကြီးထဲမှာဝင်တလဲထွက်တလဲပြောင်းနေတယ်နှွေးတလဲအေးတလဲ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 ကိုကအတ္တနဲ့ဝင်နေဟဲ့ထွက်စီဟဲ့လို့အမိန်ပေးလို့လည်းမရဘာမှပြောလို့လည်းမရသူ့ဟာနဲ့သူအဲ့မှာဝင်တလက်ထွက်တလက်ဝင်တလက်ထွက်တလက်သူ့ဟာသူပြောင်းလဲနေတဲ့သဘာဝကိုသေးသေးချာချာမြင်အောင်ကြည့်သေးချာမြင်အောင်ကြည့်မြန်ထဲမှာသူ့အလုပ်သူလုပ်နေတာငါလုပ်နေရတာမဟုတ်ဘူးမြဲတာလည်းမရှိဘူးချမ်းသာတာလည်းမရှိဘူးကိုပိုင်တာလည်းမရှိဘူးအဲ့ဒီလိုညံအမြင်စင်ကြယ်ပြီးတော့ ရသွားအောင်လို့သေးသေးချာချာလေးကြည့်ပြီးတော့ရှုပါ ဒီကုလုံးမှာပေါ်နေတဲ့တောင်မှုသဘောတွေတင်းမှုသဘောတွေတွန်းသဘောတွေကံသဘောတွေသူ့သဘောသူဆောင်နေတာတွေကိုမြင်အောင်ကြည့်ခန္ဓာကြီးတစ်ခုလုံးရုပ်တရားတွေဟာနှာသီးဝါနေပြီးတော့တွန်းတလဲကံတလဲတွန်းတလဲကံတလဲနဲ့ခန္ဓာကိုယ်ပဲညံနဲ့စိုက်ကြည့်ဖြန့်ကြည့်တင်းလာတာတွေတောင့်လာတာတွေပေါ်တဲ့ယောဂီပေါ်မယ်တချို့လေယောဂီများက ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်နဲ့ရင်တွေကခုံနေတာမျိုးခေါင်းတွေကတရွရွတမွားမွားဖြစ်နေတာမျိုးပိုးကောင်တွေသွားနေတာမျိုး ခန္ဓာကိုယ်တွေပေါ်မှာဓာကြီးလေးပါးရဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘာဝတရားတွေကိုမြင်အောင်ကြည့်။ဩရုပ်သဘောတွေဟာသူ့သဘောသူ ပြောင်းလဲနေတဲ့သဘောပဲရှိပါလား။ရုပ်စင်တွေဟာတင်တလက်တောင်တလက်ဘူးတလက်အေးတလက်နှွေးတလက် တိတ်ကလေးရိတ်ကလေးရွာရွာမပွားဟောက်ပြန်ပြောင်းလဲနေတဲ့သဘောတွေပဲရှိပါလားဒီထဲမှာမြဲတယ်ဆိုတာမရှိဘူးခိုင်ခန့်တယ်ဆိုတာမရှိဘူးအနှစ်သာရဆိုတာမရှိဘူးမမြဲတဲ့အနိစ္စသဘောဒီယုတ်တရားတွေရဲ့ဖောက်ပြန်ပြောင်းလဲနေတဲ့မမြဲတဲ့အနိစ္စသဘာဝတရားတွေကိုဘုရားရှင်ကိုရောမြတ်ကြီးပွင့်မှသာလျှင်သိနိုင်တာမြင်နိုင်တာဆက်ကြဝဠာပေါင်း ပေါင်းနဲ့ချီပြီးကြည်နိုင်တဲ့ဗြမာကြီးတွေတောင်မှဒီယုတ်ဒီနံကို ကိုယ်ပိုင်ညာနဲ့ထုတ်ထွေမသိနိုင်ဘူးဘုရားဟောမှာသိနိုင်တယ်။ကျွန်တော်ဒကာတော်မတွေလည်းအခုမြင်အောင်ကြည့်ယုတ်တရားတွေပြောင်းနေတာတွေရုပ်ရဲ့သဘာဝလက္ခဏာတွေဖောက်ပြန်နေတာတွေပြောင်းလဲနေတာတွေခန္ဓာကိုယ်ခေါင်းတွေကနေကြည်နိုင်တဲ့ယောဂီကကြည်ရောရောရောရောမောမောမောမောရိတ်ရိတ်ရိတ်ရိတ်ရိတ်အမျိုးမျိုးပြနေလိမ့်မယ် အဲ့လိုမမြင်နိုင်တဲ့ယောဂီတွေအောက်ကထုံလာတာတွေတောက်လာတာတွေတင်းလာတာတွေကြက်လာတာတွေကြာကြာထိုင်းလာတော့အဲ့ဒါတွေပေါ်လာအဓိကတော့ခြေသုံးကောင်းဆုံးဓာကြီးလေးပါးတွေအဲ့ဒါတွေအကုန်လုံးပုဂ္ဂိုလ်တ attva အတ္တကောင်ဇီဝကောင် မရှိဘဲနဲ့ဖြစ်ပြီးတော့ပြက်နေတဲ့အနိစ္စရဲ့သဘာဝလက္ခဏာကိုပဲမြင်အောင်ကြည့်ငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိငါဆိုတာမရှိ ထာဝရဘုရားတရားပြမှာ ဖန်သင်းတယ်ဆိုတာမရှိရုပ်ရဖောက်ပြန်တတ်တဲ့သဘာဝတရားတွေပဲရှိပါလားရုပ်တရားတွေကဖောက်ပြန်နေတယ်ပြောင်းလဲနေတယ်အဲ့ဒီဖောက်ပြန်ပြောင်းလဲတဲ့ရုပ်တရားတွေရုပ်ကဖောက်ပြန်တယ်တင်တာလေးပေါ်လိုက်တောက်တာလေးပေါ်လိုက်ပူတာလေးပေါ်လိုက်တစ်မျိုးပြီးတစ်မျိုးရုပ်တွေပြောင်းပြောင်းပြောင်းပြောင်းပြ အဲပြောင်းလဲနေတဲ့သဘာဝတရားတွေကိုညာနဲ့မြင်အောင်ကြည့်သိခံပြီးတော့ကြည့်ရတယ်သိခံပြီးတော့ကြည့်ရတာကြည်ရင်ကြည်ရင်နဲ့မှသူ့ရဲ့သဘာဝတရားတွေတွေ့လာတေချာချာလေးကြည့်တမာဒီလေးနဲ့မွေးပြီးတော့တတိလေးထားပြီးကြည့်နေခန္ဓာကိုယ်ကအကုန်ပြလာတယ်သူ့အတူမြင်နေရတယ်ရိပ်ရိပ်ပြလည်းတွေ့ရတယ်ရွရွပြလည်းတွေ့ရတယ်တင်းလာတာလည်းတွေ့ရတယ်တောက်လာတာလည်းတွေ့ရတယ် တင်မှုသဘောတွေတောက်မှုသဘောတွေဩဒါသဘောတွေဓာတ်ဆောင်နေတာသူ့သဘောသူလုံနေတာပထဝီဓာတ်ကလည်းသူ့ဟာနဲ့သူတင်ပြလိုက်တောင်ပြလိုက် ပေါ့ပြလိုက် လေးပြလိုက်ပထဝီဓာတ်သဘာဝတေသောဓာတ်တွေကလည်းသူ့သဘာဝသူပဲတေသောဓာတ်တွေကလည်းသူ့အသူနှွေးလာလိုက် အေးလာလိုက်တေသောဓာတ်တွေကသူ့အသူပြပထဝီဓာတ်တွေကလည်းသူ့အသူပြတယ် ဝါယောဓာတ်တွေကလည်းနှာသီးဝမြတွန်းတလဲကန်တလဲတွန်းတလဲကန်တွန်းကန်လှုပ်ရှားနေဝါယောဓာတ်တွေခန္ဓာကိုယ်ပေါ်မှာကြည့်အကုန်လုံးဒါသဘောတွေဓာတ်ဆောင်နေတာသူ့လို့သူ့လို့နေတာသူ့သဘာဝသူပြောင်းလဲပြနေတဲ့သဘာဝတရားကြီးတွေကိုမြင်အောင်ဉာဏ်နဲ့ကြည့်ဒီခန္ဓာကိုယ်အတွင်းအတ္တတတန်တန်ထဲမှာ အတွင်းအစ္ဆဒရုပ်တွေဖောက်ပြန်ပြောင်းလဲနေတာတွေကိုဒလဇက်ညံနဲ့ကြည့်နိုင်မှာ။ အလုံးယောဂီများဖြုတ်လို့ရပါပြီ။လက်ပြားလေးတွေခြေပြားလေးတွေကွေးလိုက်ဆန်းလိုက် လေ့ကျင့်ကန်လုပ်ပြီးမှဖြုတ်ပြပါ။